1359ခုနှစ်ဥဒဂုလာဇန်13ရက်ဥဒဂုလာဇန်13ရက်1998ခုနှစ်ဧပြီလ20ရက်ဒီကနေ့3နာရီခွဲအချိန်မှာဘုန်းကြီးတို့တရားပွဲစသည်ဗာတရားဟောရမလဲဝိပန္လာတဆိုတာဘာအဓိပ္ပာယ်ရှိလဲဟောက်ပြန်ခြင်းမာရင်ခြင်းဘယ်နှပါရှိလဲ 12ပါးဆိုတော့ရေးတက်ရေးတွက်ဆမ်းမအောင်တင်ညာဝိပန္လာတဆိုတာဘာပြောတာလဲစိတ်တဝိပန္လာတဆိုတာဒိဋ္ဌိဝိပန္လာတဆိုတာတင်ညာဝိပန္လာတ၄ပါးကဘာတွေပါလဲ စိတ်တဝိပန္နတာအတိမှ၄ပါးကဒိဋ္ဌိဝိပန္နတာအယူဝါဒမှာ၄မျိုးက ကိုင်းဆောင်းဘုတ်တစ်ခေါက်ဆိုပါလူစိတ်တီကလူ အဲဒါလို့လှည့်စားတတ်တဲ့စိတ်ရဲ့အလှည့်စားခံရပြီဆိုလို့ရှိရင်တော့တန္တရာမှာအချီခံရပြီဟုတ်တယ်မလားတန္တရာအချီခံရတော့ကျိုးဘယ်နှကြောင်းနဲ့ဘယ်နှချောင်းနဲ့အချီခံရတကယ်လို့လှည့်စားတတ်တဲ့စိတ်ကို မပြုတ်ပြင်မဲနဲ့မထိမ့်သိမ့်မဲနဲ့ စောင့်မကြည့်ပဲနဲ့ဒီတိုင်းလွတ်ထားရင်ဘာဖြစ်မလဲလွတ်ထားပြီဆိုလို့ရှိရင်တော့တန်ត្រာတဲ့ခြီခံရမှာပဲမဟုတ်လားတခါတရံအောက်တန်ត្រာမှာခြီခံရမယ်တခါတရံအလဲတန်ត្រာမှာခြီခံရမယ်တခါတရံအထက်တန်ត្រာမှာခြီခံရကျမ်းဂန်ပိုင်းနဲ့ဆိုလို့ရှိရင်တော့နှစ်ပိုင်းတန်တခါတရံမှာ အောက်တန်ត្រာမှာခြီခံရမယ်တခါတရံမှာ အထက်တန္တရာမှာခြိခံရမယ်အောက်တန္တရာခြိခံရတဲ့အခါကျတော့ဘယ်ဘဝတွေရမလို့အပယ်လေးပါးမှလည်းဖြစ်နိုင်တယ်လူဘဝမှလည်းဖြစ်နိုင်တယ်နတ်ဘဝ6ခုမှလည်းဖြစ်နိုင်တယ်သူတို့ကိုကာမ30ဘုံဟုတ်တယ်မလားအဲ့ဒီဘဝတွေမှာအချီခံရပြီဆိုလို့ရှိရင်တော့အောက်ဆုံးတာပေါ့ ဒီလိုမဟုတ်လားမြုပ်တာလားပေါ်တာလားတကယ်လို့အထက်မြမဘုံ20ဆိုတဲ့မြမဘဝအချီခံရရင်တော့မြုပ်တာလားပေါ်တာလားဟုတ်ကဲ့လားတော်တော်ကြာမြုပ်လိုက်တော်တော်ကြာပေါ်လိုက်ဘာဖြစ်နေတာတော့မျောနေတာမဟုတ်လားပေါ်တာကလည်းပေါ်တာပေါ်တယ်လွတ်ပလား မြုပ်တာဆိုတော့ပိုးပြီးတော့မလွတ်တာပေါ့ဟုတ်လားမြုပ်လိုက်ပေါ်လိုက်နေဆိုတော့တော့ကြဟိုနာရောက်ကြတော့မြုပ်လိုက်တော့ကြဟိုနာကြတော့ပေါ်လိုက်ဟိုအောက်ဖက်နာကြတခါမြုပ်ပြန်ရောနေဘာဖြစ်နေတာမျောနေတာဟုတ်ကဲ့လားတန္တရာရင်ကျော်မှပျော်ပျော်ကြီးမျောနေတာဟုတ်လားပျော်ပျော်မျောတာရှိလားသိရင်ပျော်ပျော်မျောနိုင်မှာမလား မသိရင်တော့ပျော်ပျော်မျိုးနိုင်တယ်အဲ့ဒါစိတ်ရဲ့လှည့်စားခံရလို့ယင်းသို့လှည့်စားစိတ်မိုက်အားလွတ်ထားခက်ချိတ်မြည်စိတ်ဆိုးစိတ်မိုက်သင်လို့လိုက်သင်မိုက်လေတော့မြည်ဒုက္ခဝွနွယ်တန်သာဝဲရှည်ကျယ်လေတော့မီဆင်းရဲဒုက္ခဆိုတဲ့လဲနေတဲ့ဝုကြီးအဲ့ဒီဆင်းရဲကြီး ຫນွယ်ကြီးနဲ့ပတ်ထားသလိုပဲသန္တရာထဲမှာမလွတ်ရပဲနဲ့တဝဲလဲလဲနဲ့ဖြစ်နေသည်ရှည်သလားတူသလားရှည်ပါရဲ့ဗျာဒုက္ခဝွနွယ်သံသာဝဲရှည်ကြဲလေတော့မြည်မြုပ်ချီပေါ်ကြီးစုံဆန်းကြီးတာရှိမျောတော့မြည်ဟုတ်ကလားဆိုရင်တို့လှဲစားရင်တို့ ဒီတော့ဒီတရားကမြတ်စွာဘုရားရှေးရဘုရားလက်ထက်ကဘိက္ခုနီမတယောက်အကြောင်းပြုပြီးတော့ဟောတဲ့တရားဘိက္ခုနီမရဲ့ဘွဲကဂုတ်တာထေရီတဲ့ဂုတ်တာဆိုတော့နမည်ရလည်းဘလူရွေ့နော်ဟောလို့ကောင်းလားမကောင်းဒါပေမဲ့အဓိပ္ပာယ်ကောင်းတယ် ဂုတ်တာဆိုတာမိမိကိုယ်ကိုဆင်းရဲပေးမှ လုံခြုံအောင်စောင့်ရှောက်တော့ထေရီမာတဲ့ကောင်းမလားကောင်းလိုက်တာဟုတ်လားအဲ့ဒီဂုတ်တထေရီချမ်းသာတဲ့တထေမျိုးကနေပြီးတော့လူဘဝရဲ့ဆင်းရဲတဲ့သဘောကိုနားလည်ပြီး ဒီတိုင်းသာအမျောခံနေမဲ့ဆိုလို့ရှိရင်တော့တန်ត្រာတဲ့မြုပ်ချီပေါ်ကြီးနဲ့မျောတော့မှာပဲအဲ့တော့အမျောခံလို့မဖြစ်ဘူးဒီဘဝမှာပဲလွတ်အောင်ယုံမှာပဲဆိုပြီးမြတ်စွာဘုရားထံသွားပြီးယဟန်မှာအဖြစ်တောင်းမြတ်စွာဘုရားကဘေခုနီတန်ခါထံလွတ်ပြီးတော့ယဟန်ပြုပေးလိုက်ဂုတ်တာထေရီလို့နာမည်ရဒါနဲ့တရားအထုတ်ကျွယ်ဝတဲ့အမျိုးကလာတာဆိုတော့သူ့မှာအဲ့ဒီတန်ဝေကညံမဖြစ်ပေါ်ခင်က စည်းစိမ်ချမ်းသာတွေအမျိုးမျိုးခံစားလာတာစည်းစိမ်ချမ်းသာတွေအမျိုးမျိုးခံစားလာတာဆိုတော့အခုတံဝေကရယဟန်ပြုပြီးတော့တရားအထုတ်တော်လည်းပဲစိတ်ကဘာဖြစ်တော့စဉ်းစားကြည့်ပေါ့ဆိုကြပါစို့ထိုင်းပြီးတော့ဖောင်းနေပိန်းနေထိုင်းနေထိတယ်နဲ့ရှုမှတ်တယ်နားရဲကျင်းနဲ့ကြိုက်တယ်ခဲတယ်နဲ့ရှုမှတ်တယ်အဲ့ဒီပေါ်စိတ်နေလားနေပါဘူးဗျာဘယ်သွားတော့ သူခံစားမှုခဲ့တဲ့ကာမဂုဏ်စည်းစိမ်ချမ်းသာတွေစီပြန်ပြီးသွားမနေဘူးလားအဲ့ဒါတွေစီပြန်သွားနေတဲ့အစင်လာလာလေးကြည့်ရတာသွားတယ်အတန်ကောင်းကောင်းနားထောင်ရတာစီသွားတယ်အနံ့မွေးမွေးမွေးရတာစီသွားတယ်အထီးတွေ ကောင်းကောင်းထီးတွေရတာစီကောင်းတယ်သွားတယ်အစားအသောက်ကောင်းကောင်းစားရတော့ရစားဒီစိတ်ကပြန်ပြန်ရောက်နေတယ်အဲ့ဒါလို့စိတ်ကပြန်ပြန်ရောက်နေတဲ့အခါကျတော့ဘယ်လိုများရှိရမလဲ အော်စဉ်းစားတယ်ဗောခက်လိုက်တာစဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်ရှုရမှာမဟုတ်ဘူးလားအဲကိုနေရတဲ့အချင်းအရာ ကိုခံစားခဲ့ရတဲ့အချင်းအရာတွေပြန်ပြီးစဉ်းစားမိနေတော့စဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်စိတ်ကူးတယ်စိတ်ကူးတယ်ဒီလိုရှုရမှာမဟုတ်လားတင်းနေရင်ရင်စူးစူးဆိုင်ဆိုင်ခတ်တော့တဲ့ကြီးရှုရမှာစဉ်းစားတယ်စဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်တွေးတယ်စိတ်ကူးတယ်စိတ်ကူးတယ်စိတ်ကူးတယ်သူလဲရှုပါတယ် စိတ်ဓာနုပဒနာတတိပဋ္ဌာအရေးကြီးဆုံးအဲ့ဒါသူရှုတာပဲရှုပေမဲ့ရှုသခိုက်ခဏရသွားတခါချက်ချင်းရှုစိတ်အားအားနေသွားတာနဲ့တခါပြန်ပြီးတော့အိမ်ရောက်သွားပြန်ပြီသွားမိတ်ဆွေတွေနဲ့ရင်းနေစီရောက်သွားပြန်ပြီတော့ကြဟိုနေရာရောက်ဒီနေရာရောက်နေသူစိတ်သူမနိုင်ဒီတော့မြတ်စွာဘုရားကကျောင်းတော်ကနေပြီးတော့ဒီဘိက္ခုနီစိတ်တွေ နောက်ကြောင်းပြန်ရောက်နေပြီဥဒိစ္စခေါ်တဲ့ပြန့်လွင့်တဲ့និဝရဏစိတ်တွေပဲဖြစ်နေပြီဆိုတာမြတ်စွာဘုရားသိတော်မူတဲ့အခါကျတော့မှမြတ်စွာဘုရားကလှမ်းပြီးတော့အပေစကားပြောတယ်စိတ်ဒေနာဝင်းစိတာတတ္တမာရတဝိသေကတာအနေကဇာတိသန္တာရံသန္တာဝန္တိအဝိတတုမရှင်းဘူးလားဟမ်ဘုရားစကားရှင်းနေတာပဲ ဟမ်ဂုတ်တိယတထံပပိစာဟိတဝါပုဒ္ဒံဝတုံပိယံတမေဝါအနုပြူဟေဟိမာစိတ်တတဝတံဂမိရှင်းလို့ရှင်းမှုကဲဒါဖြင့်ဖြည်းဖြည်းလေးမြန်မာပြန်မယ်နားထောင်တော့ဂုတ်တေ ခြေသမီးဂုတ်တာထေရီမှာ ယတထံအကျဉ်သန္တရာဝုတ်ကလွတ်ဖို့အကျိုးငှာပသုံးစစီဝါဥစ္စာကို၎င်းပုတ်တင်စာသာသမီယရနာကို၎င်းဟိတ်တဝါပဲစွန့်ပြီးတော့ပပိစီယဟန်ပြွေလာခဲ့ပြီတဲ့ဟောပါတယ်တော့သန္တရာဝုတ်ကလွတ်ဖို့ရည်ရွယ်ချက်ကြီးနဲ့တဲ့ကြီးမားတဲ့ရည်ရွယ်ချက်ကြီးနဲ့စီစဉ်ဥစ္စာတွေလည်းပြစ်ခဲ့တယ်တဲ့ သာသမီအစရှိတဲ့ဆွေမျိုးညာတကာတွေလည်းပြစ်ခဲ့တယ်တဲ့အဲ့ဒီလိုပြစ်ပြီးတော့သင်ယဟန်ပြုလာတာတဲ့သတိပေးတာဓမေဝအနုပြုဟေဟိမစိတ်တတဝတံဂမိဓမေဝထိုသင်ရွယ်လာတဲ့တန္တရာဝတ်ကလွတ်မြောက်ဖို့ကိုသာလျှင်အနုပြုဟိအစင်မပြတ်ပွားများပါလေလောတန္တရာဝတ်ကလွတ်မြောက်ကြောင်းအလုပ်ပဲသင်ထက်ခါထက်ခါပွားများရမယ်တဲ့ ဘာမလုပ်ရဘူးတဲ့တော့မာစိတ်တတဝတံဂမိတဲ့စိတ်တတဝတံစိတ်ဤအလိုနိုင်ငံတို့မာဂမိမလိုက်ပါလေလေတဲ့ဟောပါတယ်တော့စိတ်ကိုအလိုမလိုက်နဲ့တဲ့အလိုလိုက်ရင်တော့ကြောက်ပြီးတော့အိမ်ပြန်စဉ်းစားနေမှာပဲမဟုတ်လားစဉ်းစားနေသမျှလဲစိတ်ရဲ့အလှည့်စားခံရပြီးတော့မမြဲတာမြဲတယ်ထင်မယ်ဆင်းရဲတာချမ်းသာတယ်ထင်မယ် ငါမဟုတ်တာငါလို့ထင်မဲမတင်နေတာတင်နေတယ်လို့ထင်မဲငါမဟုတ်တာငါလို့ထင်မဲမတင်နေတာတင်နေတယ်လို့ထင်မဲအဲ့ဒါလို့ထင်ပြီဆိုလို့ရှိရင်တော့အချီခံရအောင်မှာပေါ့ဒါစိတ်အလိုလိုက်လို့ကိုင်းစိတ်အလိုမလိုက်နဲ့ဆိုတော့ဘာလို့ ਆ အဲ့ဒီစိတ်ကိုရှုပြေဒါပြောတာတာမေဝါအနုဘိဝေဟိမစိတ်တတဝတံဂမိဘာကြောင့်မြတ်စိတ်အလိုမလိုက်ရမလဲဆိုတော့မြတ်စွာဘုရားဆက်မိတ်တယ် စိတ်ဒေနဝင်စိတာတတ္တမာရတဝိတယေကတာစိတ်ဒေနာဝင်စိတာစိတ်ဤအလှယ်စားကိုခံရရကုန်သောတတ္တတတ္တဝါတို့သည်မာရတဝိတယေကတာကိလေသာမန်ဤအလိုနိုင်ငံသို့လိုက်ရကုန်ပြီဖြစ်၍တန္တာရမသန္တရာတဲ့၌တန္တာဝန္တိအကျိငိမ့်အဖန်မှန်ပြေးကြလွှားကြရကုန်၏တဲ့ပါတယ် စိတ်ရဲ့အလှည့်စားခံရလို့တဲ့လောဘဒေါသမောဟဆိုရဲကိလေသာတွေအဖြစ်ခံရတဲ့တတ္တဝါမှန်သမျှဟာသံသရာထဲမှာ အချီခံရတဲ့အတွေ့တဘဝပြီးတဘဝပြေးနေရတာပဲတဲ့ဟုတ်ကဲ့လားသံသရာထဲမှာတဘဝပြီးတဘဝပြေးနေရတာပဲတဲ့စိတ်ကိုအလိုမလိုက်ဖက်နဲ့အဲ့ဒီစိတ်ကိုရှုပြီဆိုရင်တော့ဒီစိတ်ကအလှည့်စားခံရပါဦးမလား ရှုပြီဆိုလို့ရှိရင်တော့ရုပ်သဘောနာမ်သဘောမျှလည်းပဲလို့သိမယ်အကြောင်းကြောင့်အကျိုးဖြစ်နေတဲ့သဘောမျှပဲလို့သိမယ်ဖြစ်ချင်ပြက်ချင်နဲ့မမြဲတဲ့သဘောပဲဖြစ်ပြမပြနှိမ့်ဆက်နေလို့ဆင်းရဲတဲ့သဘောပဲပုဂ္ဂိုလ်တ attva အတ္တအသက်ဝိညာဉ်မဟုတ်တဲ့ဖြစ်ပြမြဲသဘာဝဓမ္မတွေမျှပဲလို့ဉာဏ်ထဲမှာသိမြင်လာပြီဆိုတဲ့အခါကျတော့အမှန်သိတဲ့အတွက်အရှိသဘာဝသိတဲ့အတွက်အဲ့ဒီစိတ်ကမလဲစားနိုင်တော့ဘူးဟုတ်ကဲ့လားဘယ်သူကအားပေးတာလဲ အဲ့ဒီခေတ်တုန်းကတော့တဲကောင်းတယ်နော်အခုခင်မြဓမ္မယုံအလဲထိုင်းပြီးယောဂီတွေကြာကြာနာနာအိမ်ကအကြောင်းတွေစဉ်းစားနေလဲဘယ်သူမှမသိလို့ဘယ်သူမှလှမ်းပြီးတော့သတိမပေးနိုင်ဘူးနော်ကိုယ့်ဟာကိုယ်ရှက်မှာပဲဖြစ်မယ်ငါနော်လူလည်းကောင်ယောဂီတွေအလည်းကောင်လာပြီးတော့ထိုင်းပြီးငါကာမဂုဏ်တွေစဉ်းစားနေတာပဲအဲ့လိုကိုယ့်ကိုယ်ကိုရှက်တတ်မှာပဲဖြစ်မှာမဟုတ်လားကိုတော်တို့အဲ့လိုရှက်တတ်မှာဖြစ်မှာ အခုတော့တပည့်တော်တော်လည်းသူများစိတ်သိတာမဟုတ်တော့လှမ်းမပြောနိုင်တော့ဘူးမြတ်စွာဘုရားလက်ထက်ကတော့ဘုရားရှင်ကသိတယ်သိတာနဲ့လှမ်းပြီးတတိပေးတယ်အားပေးတယ်အဲ့ဒါနဲ့ပဲတတိယပြီးတိုးရှုလိုက်တဲ့အခါကျအားရှိသွားတော့လှည့်စားတဲ့စိတ်တွေမလှည့်စားနိုင်တော့ဘူးစိတ်ကလည်းမသွားနဲ့ဆိုလို့သွားလို့ရမသွားပဲနေလို့ရလားကိုရောကြီးအဲ့ဒီအမေဇိန်ကြီးနဲ့တရားနာလို့မရဘူးဟုတ်ကဲ့လား မလွမ်းနဲ့ဆိုတဲ့နေရာမှာပဲဒီစိတ်ကလည်းသွားကျင်တာဟုတ်ကဲ့လားအထူးသဖြင့်ကာမဂုဏ်ထံပြန်ဖို့ပဲစိတ်ကူးနေတာမှန်သလားဟုတ်ဒီနေ့ကိုပဲစေရောလူရောပြန်ကြအောင်ပါမဟုတ်လားစိတ်ပြန်တော့စိတ်နောက်ကလူပါမသွားဘူးလားမှန်ပါဗျာနဲသွားပြီပေါ့ဟုတ်ကဲ့လားမြုပ်တာလားပေါ်တာလားမြုပ်ပါဗျာအေးမြုပ်ကြအောင်ကြီးနော် မြုပ်ကြအောင်မည်ရေတဲကငါအော်ဒီငါလေးရေမွန်းမာလိုက်မယ်ဆိုပြီးတော့ဆဲပြီးကုန်းမော်အပါတင်ထားတယ်တင်ထားတဲ့အခါကျငါလေးကပြောလဲဟေးဟန်ကြိုက်တာငါရေမမွန်းတော့ဘူးလို့အဲ့လိုသဘောကျတယ်မဟုတ်လားဘလို့ဖြစ်တော့ဟမ်ရေထဲပဲပြန်မှုရကြိုးစားမနေဘူးလားဘလို့ကြိုးစားတော့ပါတယ် တစ်ဖြက်ဖြက်ခုံနေတယ်ဟုတ်ကဲ့လားတစ်ဖြက်ဖြက်ခုံနေတယ်ကိုရင်ကငါးဖန်မှုတော့သိတယ်ရေ၌ပြောပါရေနေငါဆယ်ထားကုံတွင်တင်လေလင်မတိယမနေတဆတ်ဆတ်တုံငါခုံသည့်တွင်ကာမဂုံပြောပါစိတ်မိုက်အားတရားလောက်ခွင်တင်လေလင်ပါတယ်တော့ ကာမဂုဏ်ပျော်ပါစိတ်မိုက်အားတရားလုပ်ခွင်တင်လေလင်မတီမယမနေတာဆတ်ဆတ်တုံငါခုံမြဲပင်စိတ်ကဘယ်ပြန်ခုံနေတော့ဟုတ်ကဲ့လားကာမဂုဏ်ထံပြန်ဖို့ရန်ယုံကံဓမြဲအမှန်ပင်စောင့်ရှောက်ရန်ခဲတားရန်ခဲထိမ့်ခဲ လျက်ပေါ်လော်လီခြင်းဘယ်သူလဲလော်လီတာစိတ်မသေးကြဘူးလားသေကြရတာမယုံမရှိနဲ့ယောဂီတွေတွေ့နေဟုတ်လားอืมဘုန်းကြီးတွေရောတွေ့လားတွေ့လားိုးတွေးတာဗောဘာပြောမှတော့တို့မသိဘူးငေးကြည့်နေငေးကြည့်နေတယ်ကဲ ပြန်ပြီးဆိုပဲဒီဘုန်းကြီးတွေမသိတာသိအောင်နော်ရေ၌ပြောပါရေနေ90ထားကုံတွင်တင်လေလင်မတိမယမနေတာဆတ်ဆတ်တုံငါခုံသည်တွင်ကာမဂုံပြောပါစိတ်မိုက်အားတရားလောက်ခွင်တင်လေလင် မတီမယမနေတာဆက်ဆက်တုံငါခုံမြဲပင်ကာမဂုဏ်ထံပြန်ဖို့ရန်ယုံကံတတ်မြဲအမှန်ပင် မသေးကြဘူးလားသိကြတယ်ဘာကြောင့်ဆို तू ပြောနေရနေရသွားချင်တာဗောမဟုတ်လားကာမဂုဏ်ထံပြန်ဖို့ရန်ယုံကံတတ်မြဲအမှန်ပင် စောင်းရှောင်ရန်ခဲတားရန်ခဲထိမ့်ခဲလျက်ပေါ်လော်လီခြင်းအဲ့ဒါမြတ်စွာဘုရားရဲ့စကားလုံးကဖန္ဒနံစပလံစိတ်တံဒုရခံဒုံနိဝရယံတဲ့အဲ့ဒါဘာသာပြန်ထားတာစောင်းရှောင်ရန်ခဲတားရန်ခဲထိမ့်ခဲလျက်ပေါ်လော်လီခြင်းယင်းသည့်စိတ်အားလွှတ်၍ထားများပြာဒုက္ခမုတ်ချပင် မှန်သလားယင်းတို့သိမြင်ပညာရှင်စိတ်ဆင်းရင်မှုထိန်မြဲပင်ယင်းသည့်စိတ်အားလွှတ်၍ထားများပြားဒုက္ခမုတ်ချပင်ရေမြားတစ်ကိုလိုသလိုပုံငိုရအောင်ပြုသည်တွင်ဒါတော့အဓိပ္ပာယ်ပြောမှနားထဲမှာလွယ်လွယ်လေးပါရေကိုလိုချင်တဲ့လေတဲ့မြောင်းတွေထက်မရဘူးလား ကောင်းနေတယ်ဗျာกินပြီးဖြောက်မရဘူးလားတစ်တုံးကိုကိုလူညွတ်တဲ့ပြိဘောကလုံးလို့မရဘူးရေမြားသစ်ကိုလိုသလိုပုံကိုရအောင်ပြုသည်တွင် စိတ်ရိုက်အစဉ်ရင်အောင်ပင်တွင်သင်ဆုံးမရာမြဲပင်နားလည်သလားရေလိုအပ်တဲ့နေရာမြောင်းသွဲပြီးပို့ရင်ရသလို ကောင်းနေတယ်များဖြောင်းလို့ရှိရင်ရသလို တစ်တုံးမလို့အတ္တပရိဘောဂအိမ်စာရှိသည်အဆောက်အဦလုပ်လို့ရတယ်လို့ထို့တူဒီစိတ်ရိုင်းကိုလည်းပဲမြတ်စွာဘုရားပေးထားတဲ့နီးတွေနဲ့သွန်သင်ဆုံးမမယ်ဆိုရင်ယဉ်ကျေးလာမှာပါတဲ့သူလည်းပြုရင်လို့ရတဲ့အရာပါပဲတဲ့ဟုတ်ပါမလားဟုတ်တယ်ဗောအခုကြည့်ပါလားဒီမှာဒုံလမယဟန်တော်တွေအဲ့ဒါလာပြီးတော့တရားအထုတ်သီလဆောက်တည် တဏှင်မမြကြိုးစားအထုတ်တဲ့အခါကျတော့အရက်ထဲမှာရှိတဲ့စိတ်ရိုင်းတွေအခုရှိသေးလားအရက်ထဲကစိတ်ရိုင်းတွေဟာအခုတဖြည်းဖြည်းရင်းမလာဘူးလားရင်းလာတယ်ဒါပြင်လိုက်တာမဟုတ်လားဒီမှာချမ်းမြေ့တဲ့ကြီးကစိတ်ပြင်ဆဲရုံကြီးဟုတ်ကဲ့လားဘာဆဲရုံတော့စိတ်ပြင်ဆဲရုံကြီးနော်စိတ်ရိုင်းအစဉ်ရင်အောင်ပင်သွန်သင်ဆုံးမရမြဲပင် ယင်းတို့သိမြင်ပညာရှင်စိတ်ဆင်းရင်ဖို့ထိငယ်ပင်စိတ်ဟာဒီလိုပြုပြင်ရင်ရတယ်ဆိုတာသိရင်ပြုပြင်ဖို့ဒါပြောတာဟုတ်တယ်မဟုတ်လားပြုပြင်လို့ရာမှန်တည်းရတဲ့နဲ့မပြုပြင်မဲ့လွတ်ထားပြီဆိုလို့ရှိရင်တော့ဒုက္ခရောက်ဖို့ပဲမဟုတ်လားဟုတ်ကလားဒီနာကိုရောကြီးအဲနိုင်ပါပြီအဲ ကိုရိုကြီးကြည့်ရတာတော့သရောကြီးနဲ့တိတ်တူတာပဲဒါမှလို့ငိုက်တာခဲတာနော်ယင်းတို့တိမြင်ပညာရှင်စိတ်စင်ရင်မှုထိန်မြဲပင်ဘလို့ထိန်မလဲဘာဝနာကွင်စိတ်ကိုတင်အစဉ်ရှုပွားဆုံးမလင်ဘလို့ထိရအမြဲတမ်းရှုပါဒီစိတ်ကို ရှုရင်တော့တဖြည်းဖြည်းယဉ်ကျေးလာလိမ့်မယ် ဘာဝနာတွင်စိတ်ကိုတင်အစဉ်ရှုပွားဆုံးမလင်ကိလေကင်းပယင်ကြေးရမုတ်ချချမ်းသာရမြဲပင်ဟုတ်ပြီလားကဲတစ်ခေါက်တော့ချပြီမယ်အချိန်စားမှဆိုလို့တစ်ခေါက်တည်းတော့ဘူးမချဘူးသူရဲ့ပါဠိမြတ်စွာဘုရားဟောတဲ့ဒေသနာကအခုနပြောတဲ့အတိုင်းပဲ ခန္ဓနာစပလံစိတ်တံဒုရခန္တုံနိဝါရယံဥဇုံကရောတိမေတာဝိဥဒုကာရောဝဒေသနာဝါရိဇဝါထလေခိတောဩကမောကတဥပတောပရိဖန္တတိတံစိတ်တံမာရတေယံပဟာတဝေတဲ့အဲ့ဒါဘာသာပြန်ထားတာဆိုရေ၌ပြောပါရေ၌ပြောပါရေနေငါရေနေငါဆေထားကုံတွင်တင်လေလျင် မတိမယမနေဒဆတ်ဆတ်တုံငါခုံသည်တွင်ကာမဂုံပြောပါစိတ်မိုက်အားတရားလောက်ခွင်တင်လေလင်မတိမယမနေဒ တ်ဆတ်တုံငါခုံမြဲပင်ကာမဂုဏ်ထံပြန်ဖို့ယံယုံကန္တမြဲအမှန်ပင်စောင့်ရှောက်ရန်ခဲတားရန်ခဲထိန်ခဲလျက်ပေါ်လော်လီခြင်းယင်းသည့်စိတ်အား လွတ်၍သာညာပြဒုက္ခမုတ်ချပင်ရေမြသည်ကိုလိုသလိုပုံကိုရအောင်ပြုသည်တွင်စိတ်ရိုင်းအစဉ်ရင်အောင်ပင်သွန်သင်ဆုံးမရမြဲပင် ယင်းတို့သိမြင်ပညာရှင်စိတ်စင်ရင်မှုထိမ့်မြဲပင်ဘာဝနာတွင်စိတ်ကိုတင်အစင်ရှုပွားဆုံးမလင်ဤလေကင်းပယင်ကျေးရမௌချချမ်းသာရမြဲပင်မௌချ တခ စွာဘုရားဂௌတထေရီလှမ်းတတိပေးတာအဲ့ဒါပေါ့စိတ်ရမ်းရဲ့အလိုမလိုက်နဲ့တဲ့အဲ့ဒီစိတ်ရမ်းကိုယဉ်ကျေးအောင်လုပ်လို့ရတယ်တဲ့ဒီစိတ်ရမ်းယဉ်ကျေးလာမှပဲသင်မျောမှန်းခဲ့တဲ့တန်ត្រာဝုတ်ကလွတ်လန်းဖြောင်းတန်းစွာရောက်မယ်မြတ်စွာဘုရားလှမ်းပြီးအားပေးတယ်အဲ့တော့အလိုမလိုက်နဲ့ဘယ်လိုပြုပြင်ရမလဲဘာဝနာကွင်း မပြတ်မလားဖြစ်ပေါ်တိုင်းသောစိတ်ကိုရှုပါဒီတော့အဲ့ဒါလို့ရှုပြီဆိုလို့ရှိရင်တော့ဒီစိတ်ဟာလှည့်စားနိုင်အောင်မလားမလှည့်စားနိုင်ဘူးဆိုလို့ရှိရင်ကျိုးတဲ့အစီခံရပါဦးမလားခြီတတ်တဲ့ကျိုးတွေက10ကြောင်းဘာကျိုးခေါ်ရတဲ့။မန်ရောစဉ်ကျိုးတဲ့ဒိဋ္ဌိ ကျိုးဝိသိကိစ္စအကျိုးသီလပတ္တပရာမာကအကျိုးပဋိကအကျိုးကာမရာကအကျိုးဒိဋ္ဌိဆိုတာအသိမှအမြင်မှားတာယုံနဲ့နာကိုယုံနာမယ်လို့အမှန်တိုင်းမသိပဲနဲ့ပုဂ္ဂိုလ်သတ္တဝါငါအသက်ဝိညာဉ်အတ္တလို့သိနေတာအဲ့ဒီအသိဟာဒိဋ္ဌိတန်ရောစဉ်သူကပဓာနာပဲ ပုဂ္ဂိုလ်သတ္တဝါငါဆိုတဲ့အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိရှိပြီဆိုရင်တော့ဒီပုဂ္ဂိုလ်သတ္တဝါငါဆိုတဲ့အတိမာကနေပြီးငါငါစိတ်ဆိုးတယ်ငါသူများတဲ့တော်တယ်ဆိုတဲ့လောဘဒေါသမာနတွေဖြစ်မလာဘူးလားဒီကျိုးကအခြေခံအကြဆုံးကျိုးပဲဘယ်ကျိုးလဲဒိဋ္ဌိကျိုးနာဝိသိကိစ္စတဲ့ဘုရားတရားတန်ခါယရဏသုံးပါးပေါ့တိတိကျကျမယုံကြည်နိုင်မဲနဲ့ ဟုတ်မှဟုတ်ပါမလားလို့သံသယဖြစ်နေတာဖရာစိတ်ဖရာမမဟုတ်ကဲ့လားတရားစိတ်တရားမမဟုတ်ကဲ့လားသံဃာစိတ်သံဃာမမဟုတ်ကဲ့လားအကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတော့ကာမဝါဒဟာမှန်မှမှန်ရဲ့လားအကြောင်းမရှိပဲများအကျိုးဖြစ်တာရှိနေမလားပဲအကျိုးဆိုတာသူဟာသူဖြစ်ခြင်းတယ်လို့ဖြစ်လာတာများဖြစ်လေမလားပဲလို့အဲဒါလို့ဘုရားတရားသံဃာဘုံမှာလည်းယုံကြည်ယုံမှသံဃာဖြစ်နေတယ်ကံကံရဲ့အကျိုးတရားဘုံမှာလည်း ယုံမှတန်လျာဖြစ်နေတယ်ဆိုရင်အဲ့ဒါဝိသိကိစ္စပန်ရောစဉ်ဟုတ်ကဲ့လားဝိသိကိစ္စတန်ရောစဉ်ဆိုတာဘာလဲယုံမှတန်လျာဖြစ်တယ်ဟုတ်ကဲ့လားနောက်သီလဆိုတာသီလပတ္တပရာမတ္တတန်ရောစဉ်နွားခွေတို့ရဲ့အလေးအကျင့်ကိုပြည့်ုံမျှဖြင့်သန္တရာဝကလွတ်မြောက်နိုင်တယ်လို့ယူဆတဲ့အယူမှားပါတယ်တော့ အဲ့ဒီအလေးအကျင့်လေ့ကျင့်တဲ့အယူအဆကရှေးကအိန္ဒိယမှာပေါ်ဘူးလို့နွားခွေးတို့ရဲ့အလေးကျင့်လို့ပြောရတာအမှန်တော့မဂ္ဂင်၈ပါးမပါဝင်တဲ့အကျင့်နဲ့သန္တရာဝတ်ကလွတ်နိုင်တယ်လို့ယူဆတာမှန်သမျှသီလဝတ္တပရမာဒကြီးပဲသစ္စာမဝင်မဂ္ဂင်မပါလေ့ကျင့်ငါဖြင့် ချမ်းသာမြဲမည်သူယုံကြည်ကုန်ပြီးသီလပဒါတဲ့သစ္စာလေးပါးကိုသိစေနိုင်တဲ့မဂ္ဂင်၈ပါးအကျင့်မပါဝင်မင်းနဲ့ဝတ်ကျင့်ဝတ်အကျင့်မြတ်ဖြင့်ဟိုရင်းတော့အင်္ဂလိပ်လိုဆို rites and ritual လို့ခေါ်တယ်ဝတ်အကျင့်မြတ်ဖြင့်သန္တရာဝဆင်းရဲကလွတ်စေနိုင်တယ်လို့ယူဆရင်ဒီယူဆဟာအမှားပဲသီလပဒပရမတ္တပဲတချို့ပြောတယ်မဟုတ်လားအော်ကျွန်တော်တို့က သန္တနာဘောကလွတ်ခြင်းလို့နိဗ္ဗာန်ရခြင်းလို့မလို့ဖရာတွေတဲနေတယ်ဖရာတဲတာမဲ့ခင်ရှိပါလားကျွန်တော်တို့ကသမထလမ်းကထွက်မလို့နိဗ္ဗာန်ကိုအလုတ်တုံးပฏิစိတ်တယ်ဒါပฏิစိတ်တာမဲ့ခင်ရှိပါလားအဲ့ဒါလိုယူဆရင်သီလပဒပရာမာသပန်ရောစဉ်ဟုတ်ကလားသစ္စာမမြင်မဲ့ခင်မပါ လေ့ကျင်ငါဖြင့်ချမ်းသာမြဲမည်သူယုံကြည်ခေါ်ပြီးသီလပဒါနားလဲလားမဂ်ရင်ရှိပါဘောင်မဝင်နဲ့ပါမန်အလေ့ကျင့်မြဖြင့်ဥပမာပန်းတင်ယုံနဲ့နိဗ္ဗာန်ရနိုင်တယ်လို့သန္တရာဝကလွတ်နိုင်တယ်လို့ယူဆရင်သီလပဒပရာမာဒပဲဆွနောကယုံမြနဲ့သန္တရာဝကလွတ်နိုင်တယ်လို့ယူဆရင်လေသီလပဒပရာမာဒပဲအဲ့ဒီထဲမှာမဂ်ရင်ရှိပါပါရဲ့လားဒါကြောင့်ဟုတ်ကဲ့လား တစ္ဆာမမြင်မကင်မပါလေ့ကျင်ကားဖြင့်ချမ်းသာမြဲမီချမ်းသာမြဲဆိုတာသန္တရာဝဆင်းရဲကလွတ်ပြီးနိဗ္ဗာန်ချမ်းသာကိုရတာဒါပြောတာချမ်းသာမြဲမီသူယုံကြည်ခေါ်ပြီးသီလပတာခေါ်ပြီး သစ္စာမမြင်မက်ခင်မပါလေ့ကျင့်ကားဖြင့်ချမ်းသာမြဲမည်သူယုံကြည်ခေါ်ပြီးသီလပဒါခေါ်ပြီးသီလပဒါဆို တိကဆိုတာဒေါသပဋိကတန်ရောစဉ်ဆိုတာဒေါသကိုပြောတာစိတ်ဆိုးလည်းပဲအချီခံရမယ်စိတ်မချမ်းသာလည်းအချီခံရမယ်စိတ်ဆိုးတာတက်ကြွသောဒေါသစိတ်မချမ်းသာတာဆုံနစ်သောဒေါသပဋိကတန်ရောစဉ်ကြီးပဲနောက်ကာမဆိုတာကာမရာဂတန်ရောစဉ်ကာမတစ်ဆက်တစ်ပုံမှာတွေ့တာတတ်မဲ့တဲ့လောဘကို ကာမရာဂတန်ရောစဉ်လို့ခေါ်သည်ဟုတ်ကဲ့လားကာမရာဂတန်ရောစဉ်ဆိုတာဘာပြောတာလဲကာမ17ပုံမှာတွေ့တာတတ်မဲ့တဲ့လောဘကို ကာမရာဂတန်ရောစဉ်ကာမဘုံမှာအစင်းကောင်းကောင်းကြည့်ကျင်တာလဲကာမရာဂတန်ရောစဉ်အတန်ကောင်းကောင်းနားထောင်ကျင်တာလဲကာမရာဂတန်ရောစဉ်အနံကောင်းကောင်းမှုရင်နိုင်ကျင်တာလဲ ကာမရာဂတန်ရောစဉ်အစာကောင်းကောင်းစားကျင်တာလေကာမရာဂတန်ရောစဉ်အထိတွေ့ကောင်းကောင်းထိတွေ့ကျင်တာလေကာမရာဂတန်ရောစဉ်ဟုတ်ကဲ့လားအဲ့ဒါအဲ့ဒါတွေကဘယ်မှမှရှိတယ်လဲဆိုတော့ကာမတစ်ဆက်တစ်ပုဒ်မှမှရှိတယ်ဒီတော့ကာမတစ်ဆက်တစ်ပုဒ်မှရှိတဲ့လူကျင်တတ်မဲ့ဇရာတွေတတ်မဲ့နေပြီဆိုလို့ရှိရင်ဘယ်မှာအချီခံရမလဲကာမတစ်ဆက်တစ်ပုဒ်မှပဲအချီခံနေရမယ်ဟုတ်ကဲ့လား အဲ့ဒီကြိုးငါးကြောင်းမလွတ်ဘူးဆိုလို့ရှိရင်တော့ကာမ17ဘုံမှာ အချီခံရမယ်ဒိဋ္ဌိကြိုးကလည်းကာမ17ဘုံမှာချီမယ်ဝိသိကိစ္စကြိုးကလည်းချီမယ်သီလပဒပရမကလည်းကာမပဲပဋိကလည်းကာမဘုံမှာပဲကာမရာကလည်းပဲကာမဘုံမှာပဲအောက်ဘုံတွေမှာခြိရတဲ့ကြိုးကို အောက်ကြိုးလို့ခေါ်တယ်ဟုတ်ကဲ့လားပါတယ်တော့ ပါဠိလိုတော့ဩရံဘာဂိယတန်ရောစဉ်လို့ခေါ်သည်စကလုံးကြီးကြီးပဲပါဠိလိုတော့ပါတယ်တော့ဩရံဘာဂိယတန်ရောစဉ်လို့ခေါ်သည်နောက်အထက်ဘုံဗြမဘုံတွေမှာခြိတတ်တဲ့အကျိုးတွေကတော့ရူပရာဂတန်ရောစဉ်အရူပရာဂတန်ရောစဉ်မာနတန်ရောစဉ်ဥဒ္ဒစ္စတန်ရောစဉ်အဝိဇ္ဇာတန်ရောစဉ် ရူပဇံနဲ့ရူပပြမဘုံတွေတာယာတမဲ့တော်ရူပရာဂတန်ရောစဉ်အရူပဇံနဲ့အရူပဘုံတွေကိုတာယာတမဲ့တော်အရူပရာဂတန်ရောစဉ်မာနကြီးတော့မာနတန်ရောစဉ်စိတ်ပြန့်လွင့်တော့ဩဒိစ္စတန်ရောစဉ်အမှန်တဘာဝမသိတော့အာဝိဇ္ဇာတန်ရောစဉ်အဲ့ဒီကျိုး၅ကြောင်းချီပြီဆိုရင်တော့ဒီကျိုး၅ကြောင်းကတော့ ယမဘုံမှာခြိရတဲ့ကျိုးတွေဟုတ်ကဲ့လားယမဘုံမှာခြိရတဲ့ကျိုးတွေဆိုတော့အောက်ဘုံတွေကသူမခြိဘူးလားအောက်ဘုံတွေလည်းခြိတယ်အထက်ဘုံလည်းခြိတယ်ဒီကျိုးငါးကြောင်းကတော့ဟိုခုနပြောတဲ့ကျုံငါးကြောင်းကတော့အောက်ဘုံမှာပဲခြိတယ်အထက်ဘုံမှာသူတို့မခြိနိုင်တော့ကာမ17ဘုံမှာပဲခြိနိုင်တယ်ရူပအရူပဗြဟ္မဘုံတွေမှာမခြိနိုင်တော့ဒီကျိုးငါးကြောင်းကတော့ အောက်ဘုံတွေမှာလည်းခြီနိုင်တယ်အထက်ဘုံတွေမှာလည်းခြီနိုင်တယ်ဒီတော့အောက်ကျိုးခြီကဘုံကာမလွတ်ရမရှိပြီအခုနပြောတဲ့ဩရံဘာဂိယတန်ရောစဉ်ခေါ်တဲ့အောက်ကျိုးငါးကြောင်းအရှိခံရရဲ့နော်ကာမတစ်ဆက်တစ်ဘုံကမလွတ်တော့ဘူးရူပရာဂအရူပရာဂမာနဥဒိစ္စဆိုတဲ့အဝိဥဒိစ္စအဝိဇ္ဇာဆိုတဲ့အထက်ကျိုးငါးကြောင်းခြီရင်နော် အထက်ဘုံမှာပဲအချီခံရအောင်မယ်ဟုတ်တယ်မဟုတ်လားအောက်ဘုံကလွတ်အောင်တော့ဘယ်မှာတစ်ခံနေမလို့အထက်ဘုံမှာတစ်ခံနေအောင်မယ်အဲ့ဒီအထက်ကျိုး၅ချောင်းကိုတော့ပါဠိလိုဘယ်လိုခေါ်သလဲဟမ်ဘယ်လိုခေါ်ဩဒံဘာဂိယတန်ရောစဉ်တဲ့ဩဒံဘာဂိယတန်ရောစဉ်တဲ့ဟုတ်ကဲ့လားဩဒံဘာဂိယတန်ရောစဉ် အဲ့ဒီအထက်ကျုပ်ချီပြီဆိုလို့ရှိရင်တော့ဗြမဘုံကမလွတ်ရတော့ဘူးဆိုမမျောစေယံကျိုးစေရံဧကံခရယံ အောက်သွားထက်ပုံအောက်ပုံိဗယ်ပြောစရာလိုသေး ကျင်းနေတာပဲရှိသွားဆင်းရဲလွတ်လို့ ပေါက်လားတရားဝဲပြီးပြီဟာဟုတ်ကဲ့အကျဉ်းချုပ်ချလိုက်တာဒါတော့မှ15မိနစ်လွန်သွားသေးတယ်နော်ဒါကြောင့်ဘုန်းကြီးတို့ပြိဿဟာညံမြတ်စွာဘုရားကအဲ့လိုအာပိတရားဟောတဲ့အခါကျတော့ဂုတ်တာထေရီကြိုးစားမှတ်တော့ခုနလွတ်တဲ့စိတ်တွေလည်းရပ်ပြီးစိတ်တည်ငြိမ်လာစိတ်တည်ငြိမ်လာတော့ယုတ်သဘောနံသဘောသိလာတဲ့ယုတ်သဘောနံသဘောသိတဲ့အခါကျတော့ လှည့်စားတဲ့စိတ်ကမလှည့်စားနိုင်တဲ့အတွက်ကျိုးဆယ်ကြောင်းထောင်းထောင်းပြတ်သွားတယ်တဲ့။ဘာဖြစ်သွားဘယ်သူတော့ဗုဒ္ဓဒေရီပြတ်သွားပြီဆိုတော့ဘာဖြစ်သွားတော့ဟုတ်ကဲ့လားယဟန္တာမြတ်ဆယ်ကျိုးပြတ်လွတ်လပ်ပါလေပြီတဲ့ယဟန္တာဖြစ်ပြီဆိုတော့ကျိုးဆယ်ကြောင်းလုံးပြတ်တာ ဟုတ်ကဲ့လား ဒီမှာအဲ့ဒီတရားကဆောင်းဘုတ်တွေအများကြီးကြံသေးတဲ့ဒီနေရာဖြတ်ထားတာယောဂီသိပွဲအသွယ်တွေထဲမှာကြည့်ပြီးတော့ကြောပြီးချပြီးလိုက်မယ်ဆိုယဟန္တာမြတ်ယဟန္တာမြတ်ဆေကျူပြဆေကျူပြလွတ်လပ်ပါလေပြီလွတ်လပ်ပါလေပြီယဟန္တာမြတ်ယဟန္တာမြတ်ဆေကျူပြဆေကျူပြလွတ်လပ်ပါလေပြီလွတ်လပ် ဆိုအဲ့ဒါကြောင့်လှည့်စားလို့ရှိရင်အချီခံရနိုင်တဲ့ဒီကျိုးဆယ်ကြောင့်အချီမခံရပဲထောင်းထောင်းပြအောင် ရုပ်ဖြစ်သမျှနာမ်ဖြစ်သမျှကိုဖြစ်တိုင်းဖြစ်တိုင်းဖြစ်ခိုက်ဖြစ်ခိုက်မှစူးစူးဆိုင်ဆိုင်ရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်ယုံနာတို့ရဲ့မမြဲခြင်းရဲ့ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်တဲ့သဘောအမှန်ကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်နဲ့တဆင့်နဲ့တဆင့်ရင့်တန်လို့မဲ့ဉာဏ်ဖူဉာဏ်ဖြင့်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။သာသနာ့